ဒီပုဂ္ဂိုလ်ဟာတရားအားထုတ်တဲ့အခါကာလမှာတရားကိုမြန်မြန်ကြီးမြန်မြန်ကြီးတွေ့မြန်မြန်ကြီးသိနိုင်အဲလိုသိနိုင်ဖို့ကိုဘုရားရှင်ကိုယ်တော်မြတ်ကြီးကဤမေယင်စာဤပရဏိယင်္ဂတိသမ္မာနာကတောပိက္ခုတတ္ထာကတံဝိနာယကံလပ္ပမန္နောသာယံမလူတိကောပါတော်ဝိသေတံအဓိကမိတ်တိ ဘာတမနုတိတောတာယဝိတ္တံအတိကမိတတိဘေကဝေဟံတို့မြာဟူจิตသားတို့ယင်စဤငါးပါးကိုသောဣမေဟိပရာဏိယင်ငေဟိတရားအတုတုမှာပြည့်စုံရမည်အကြောင်းအင်္ဂါငါးပါးတို့နှင့်သမဏဂတောပြည့်စုံသောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည် ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတဂတံမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုလဗ္ဗမာနောအမိယသည်ရှိတော်ကာယညာချရှိခကာလ၌အနုတေကောအသောအမကိုနာယူရသည်ဖြစ်၍ဘာတော်နံနှင့်အချိန်ကာလ၌ဝိသေသတရားတို့ကိုအတိကမိတ်တတိရလတံ မြတ်စွာဘုရားပင်စရိပရာဏိယင်ကြီးဒီခုငါဘုရားဟောပြတဲ့တရား၅ပါးနဲ့ပြည့်စုံလို့ရှိရင်အဲ့ဒီပြည့်စုံတဲ့ပုဂ္ဂိုလ်ဟာတန်ယံမနုဿိသောပါတော်ဝိသေသံဒီကမေတတိညနေတန်းအချိန်ခါကာလမှာဆုံးမနာယူ

ညနေပိုင်းမှာအာထုပ်ပုံအာထုပ်နီးလေးနာယူပြီးတော့ညပိုင်းအချိန်မှာအာထုပ်ညင်300ပေါ့အဲဒီညင်300အချိန်မှာညပိုင်းလေးမှာအာထုပ်လို့ရှိရင်နာနဲ့မိုးတော့ရင်းရောက်ပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်ကြီးရလိမ့်မယ်ပါတံမနုသိသောတာယဝိသေတာအဓိကမိတ္တိပါတံနာနဲ့အချိန်ကာလမှာအနုသိသော အဆုံးအမကိုနာယူပြီးတော့သာယံနဲ့ဉာဏ်ဉာဏ်ချင်းအကာလနဲ့ဝိသေသတရားတို့ကိုအဓိကမိတ်တည်ရလိမ့်မယ်။နာနေခင်းချိန်ခါကာလမှာအထုပ်ပုံအထုပ်နည်းရှုမှတ်ကိုရှုမှတ်နည်းနာယူပြီးတော့နေတိုင်းချိန်ခါကာလမှာအထုပ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဉာဏ်ဉာဏ်ချိန်ခါကာလမှာတရားအသိဉာဏ်ကိုရလိမ့်မယ်။ ဘုရားရှင်ကိုယ်တော်မြတ်ကြီးကဒီတရား၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားပြင်းနေရမှာလားမြန်မြန်ရမှာလားမြန်မြန်ရမှာရှိတယ်ညနေကျမ်းအချိန်ကာလမှာအထုပ်ပုံအထုပ်ဒီနာယူပြီးတော့ညအားထုတ်ရင်မနေ့မှတရားမရဘူးလားကဲမနေ့ပိုင်းမှာအထုပ်ပုံအထုပ်နည်းလေးတွေနာယူပြီးတော့နေ့ပိုင်းမှာ အားထုတ်နေဆိုရင်ညနေကျန်ချိန်ကာကာလမှာတရားအသိဉာဏ်လူတွေမရနိုင်ဘူးလားကဲဒီတော့တရားအရာနှေးတာဟာဉာဏ်လားကဲဒီတရားအရာဉာဏ်ဉာဏ်တရားရဖို့ဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာပြည့်စုံရမယ်အကြောင်းအင်္ဂါဘယ်နှပါလဲငါးပါးခုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကအဲ့ဒီငါးပါးဟော ဒီအကြောင်းအင်္ဂါ၅ပါးနဲ့ပြည့်စုံလို့ရှိရင်မင်းတို့တရားဉာဏ်ဉာဏ်ရနိုင်မယ်ကွာ။ဉာဏ်ရင်အထုတ်เสียမလိုပါဘူး။ညပိုင်းလေးမှာခါရညနေပိုင်းမှာအထုတ်ကိုအထုတ်နည်းလေးတွေနားယူပြီးတော့ညတန်းအချိန်ကာလမှာအထုတ်လိုက်။နာနဲ့မှတရားရနိုင်မယ်။နာနဲ့ဒီအချိန်ကာလမှာအထုတ်ကိုအထုတ်နည်းလေးနားယူပြီးတော့နေပိုင်းလေးမှာအထုတ်လိုက်လို့ရှိရင်ညနေတန်းအချိန်ကာလရောက်ရင်တရားရနိုင်မယ်။ အဲ့လိုရနိုင်တယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကျမ်းတော်များကိုလည်းဟောကြားခဲ့တာရှိတယ်။နောက်ဘောရိဂါသကုမာရာဆိုတဲ့မင်းသားကိုဟောကြားခဲ့တာလည်းရှိတယ်။ဒီတော့ယဟန်တော်များကိုဟောကြားတာကရိုးရိုးပဲဒီ၅ပါးကိုဟောကြားလိုက်တယ်။ဂါသကုမာရာမင်းသားကိုတော့ရှင်ဘုရားရှင်ကိုရောမြတ်ကြီးကိုရာဇကုမာရာမင်းသားကမင်းညာလျှောက်ထားလို့ သူဟာမြတ်စွာဘုရားကိုသိပြီးတော့ကြီးညိုလေးစားသူ့ရဲ့နန်းတော်ကြီးအစ်စ်တီဆောက်ပြီးတဲ့အချိန်ပေါ့နန်းတော်ကြီးအစ်စ်တီဆောက်လိုက်တဲ့အခါမှာဘသူနဲ့မှမတူအောင်ဘုန်းကြီးတို့ပိတုကပညာရှင်ဖြစ်တဲ့ပုဂ္ဂိုလ်တကယ်ကိုတော်ပြီဆိုတဲ့ပိတုကပညာရှင်ကိုခေါ်ပြီးတော့သူ့ရဲ့နန်းတည်ကြီးဆောက်တာအဲဒီမှာနန်းတော်တည်ကြီးဟာလည်းသူ့မတူအောင် ခံညာချေဝါပြီးတော့အင်မတန်လှပ်ပါအဲ့ဒီလှပ်ပါတဲ့လမ်းတော်အဖြစ်ဒီတိဆောက်ပြီးစီးတဲ့အချိန်ဘုရားအမှုရှိတဲ့တန်ခါတော်များကိုပြင့်မယ်ဆိုပြီးလည်းဆိုဘုရားပြင့်တယ်ဘုရားမှုရှိတဲ့တန်ခါတော်များကိုပြင့်တဲ့အခါအထောက်ဖြစ်တဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ဘုရားမှုရှိတဲ့တန်ခါတော်များကိုသွားပြီးတော့အကျိုးထောက်ကြည့်ဆိုပြီးတော့လည်းဆိုဘုရားကျန်လွတ်သူကိုယ်တိုင် ဘုရားရှင်ကြွလာတဲ့ခါကာလမှာဘုရားရှင်တရင်သုံးမဲ့နေရာအရာအပေါက်ကနေပြီးတော့ကပလာအခင်းကြီးကပလာအခင်းအချူတဲ့အခင်းကြီးခင်းတာအဲဒီမှာကပလာအခင်းကြီးခင်းထားတဲ့အခါကျတော့ခင်းထားပြီးတော့သူ့ရဲ့စိတ်ထဲကလေဆုတောင်းတာရှိတယ်ဘုရားတော်ကြီးသည်တဲ့အင်မတန် ဘိုးသောအမှုကိုကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ဆုတောင်းနေရတယ်။အဲတော့ဆုတောင်းနေရတယ်ဆိုတော့သူ့မှာလည်းနမ်းမွေနမ်းရရှိနမ်းမွေစက်ကမ်းနဲ့သားလည်းမရှိဘူးသမီးလည်းမရှိဘူးသားတော်သမီးတော်မရှိဘူးမထွန်းကား။အဲဒီတော့မြတ်စွာဘုရားကဆုတောင်းပါမယ်။ဘုရားရှင်ကိုရောမြတ်ကြီးဒီကပလာအခင်းကြီးပေါ်ကနေငင်းကြွတော်မူခဲ့လို့ရှိရင် နားဝင်သက်ခံမဲ့သားတော်၎င်းသမီးတော်၎င်းရပါရသည်ဆုတောင်းအဲ့လိုဆုတောင်းပြီးတော့သူကိုယ်တိုင်နဘဝပါကြိုးရဘုရားမှုရှိတဲ့သံဃာတော်များကြွလာတဲ့အချိန်ခါကာလကြတော့အဲ့ဒါအဘဝကနေပြီးတော့မြတ်စွာဘုရားကကြွဖို့အတွက်ခါတဲ့နန်းဆောင်ရဲ့ပင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီကဗလာအခင်းနာရောက်တဲ့အခါမြတ်စွာဘုရားမကြွဘူး ဗလာအခင်းကိုမြတ်စွာဘုရားမနှင်းဘူးပြန်ဒုတိယအချိန်မြတ်စွာဘုရားကိုကြောက်ဖို့လျှောက်တယ်မြတ်စွာဘုရားမကြောက်နောက်တစ်ခါတတိယအချိန်မြတ်စွာဘုရားကြောက်ဖို့လျှောက်တယ်ကဘုရားရှင်ကိုလိုမြတ်ကြီးဟာနောက်တော်ကပန်လာတဲ့ညီတော်အနန္ဒာကိုစောင်းနေပြီးတော့ကြည့်တော်မူပါလားအဲဒီကမှာဒီညီတော်အနန္ဒာဘုရားရှင်ရဲ့အလိုဆန္ဒသိတော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့် သူရှေ့ကိုထွက်လာပြီးတော့မင်းသားရသော်ဘုရားဒီကပလာအခင်းတော်ကြွတော်မမူလိုဘူးတဲ့တင့်ရဲ့ကပလာအခင်းကြီးရုပ်သိမ်းလိုက်ပါဖယ်လိုက်ပါအဲဒီမှာဒီဒီကတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကြွစီခြင်းတို့ကမလာခင်တူကြီးခင်ထားတယ်။စိတ်ထဲကလည်းမြတ်စွာဘုရားကိုဆုံးတောက်ပါတယ်။တကယ်လို့လားစူမတောင်းခဲ့ရင်တော့မြတ်စွာဘုရားကြွမှာပါ။ အခုသူကဆူတောင်းထားတာဆိုတော့ဆူတောင်းတဲ့ဆူဟာမပြည့်စုံနိုင်ဘူးသူတောင်းတဲ့ဆုကိုမပြည့်စုံနိုင်တဲ့အတွက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမကြွဘူး။တကယ်လို့သူဟာမြတ်စွာဘုရားကြွတယ်သူတောင်းတဲ့ဆုမပြည့်စုံရင်ဘုရားအပေါ်မှာမင်းသာပြစ်မှားမလားမပြစ်မှားဘူးလား။ဟာဒီလိုလေလောကသုံးပါးရဲ့ကိုယ်ကိုယ်ရာဖြစ်တဲ့မြတ်စွာဘုရားဘုံတကုတ်အမတန်ကြီးတော်မူလေဆုတောင်းရင်ပြည့်တယ်ဆိုတယ်။ ခုငါသူတောင်းတာလည်းမပြည့်ပါလားဆိုပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကိုပြင်မာခဲ့လို့ရှိရင်သူဟာကြီးစွာသောအဖြစ်တွေကိုခံရတယ်ငယ်အဲလိုခံရမှာဆိုတဲ့အတွက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ဆုတောင်းမပြည့်နိုင်တဲ့အတွက်မြတ်စွာဘုရားကပလာခင်းပေါ်မှာမကြွဘူးဒီတော့မပြည့်နိုင်ခြင်းကြောင်းဒါဗောဓိတာကကုမာရမင်းသားရဲ့အတိတ်အကြောင်းလေးကိုပြန်ပြီးတော့ အဲတော့တခုသောဘဝတုန်းကဒီဘောရိဒါကကုမာရမင်းသားဇနီးမောင်နှံတို့ဟာပုံသေးတွေဖြစ်ခဲ့ကြရဲ့။တစ်မျိုးနဲ့တစ်မျိုးတစ်နိုင်ငံနဲ့တစ်နိုင်ငံကုံရောင်ကုံဝင်းဘုန်းကြီးတို့ရှိခေတ်ကတော့ရွတ်သင်းမောကြီးတွေနဲ့လေသင်းမောကြီးတွေနဲ့ပင်လယ်ပြင်ကနေချာပြီးတော့တစ်နိုင်ငံမှတစ်နိုင်ငံသို့ကူးပြီးတော့ဒီခါလေးကုံရောင်ကုံဝင်းပြေးကြတယ်။တဏီရောခါကဏ္ဍလေမုံတိုင်းနဲ့မိပြီးတော့အဲဒီမှာသူတို့ရဲ့လေသင်းမောကြီးမှောက် အဲဒီမှာဒီပေါ်ပါတဲ့ပုဂ္ဂိုလ်ကြီးလည်းပဲအကုန်လုံးငါးစားမကန်းစားလိတ်စားကုန်ဖြစ်ကုန်သူတို့တနည်းမောင်တာနှစ်ယောက်ကတော့ပြင်ချက်လေးတစ်ခုရရတာအဲ့ဒီပြင်ချက်လေးကိုအမိပြုပြီးတော့မျောပါသွားပြင်ချက်ကလေးအမိပြုပြီးမျောပါသွားတဲ့အခါကျတော့အခုတော့ကန်းကိုသူရောက်ပါလားတနည်းလောက်မျောပါနေတယ်ဆိုတာမသိဘူးသူတို့ကပင်နေတယ်ဆိုတော့ ရေရောတောက်တရားရှိရလားပင်လေရေကချိုးသလားနာမလားငံတဲ့အတွက်တော့ဘာမှတောက်လို့မရစားစရာလည်းမရတောက်စရာလည်းမရအဲ့ဒီမှာကြောင်များစွာပင်လေထဲမှာမျောပါပြီးတော့အဲ့ဒီကျွန်းတစ်ကျွန်းပေါ်မှာသွားတင်တယ်အဲ့ဒီအချိန်မှာကျွန်းပေါ်တက်လို့ရှိရင်တော့ဒီပုံမှာတော့သားတရားတစ်ခုခုရကောင်းရင်ဆိုပြီးတော့ဇနီးမောင်နှံတယောက်အဲ့ဒီမှာကျွန်းပေါ်မှာတက်တယ်ဘာမှအသိဉာဏ်မရှိဘူးဘာအသိဉာဏ်မှမရှိဘူး ။အဲဒီမှာကျုံးပေါ်မှာတက်ရှာတဲ့ကဘာအသိဉာဏ်မှမရှိတဲ့ခက္ကနာကြတယ်။ဘာလို့ရှိတယ်ဆိုတော့အဲ့ဒီကျုံးပေါ်မှာနှစ်တည်းပဲရှိတယ်။နှစ်ကျုံးကြီးဖြစ်နေတယ်ပေါ့လေပြောရရင်တော့နှစ်တည်းနေကြတယ်။အဲဒီမှာနှစ်ကျုံးကြီးဖြစ်တဲ့အခါကျတော့ဒီပြင်အသိဉာဏ်အသိရကုသစရာလည်းမရှိဘူး။ကဲဘာပဲဖြစ်ဖြစ်ငါတို့နှစ်ခုတွေပဲစားကြလို့ဆိုပြီးတော့ဇနီးမောင်နှံနှစ်ယောက်မိမိတို့အသက်ရှည်ဖို့အတွက်ပါရီစားကြတယ်။ မဲ့ဥရီစားကြတယ်သဘောတူတယ်အဲဒီမှာသဘောတူမဲ့ဥရီစားကြတယ်မဲ့ဥရီဟောအဲဒါအသိန်းတော့စားကြပြုတ်စားကြမီးဖုတ်စားကြမဲ့ဥရီအဲဒီလိုနဲ့တခါနဲ့မဲ့ဥရီအတိုက်တွေကနေပြီးတော့မဲ့ဥရီမဲ့ဥရီပုတ်ပုတ်ပြီးတော့ယူယူပြီးတော့ပြုတ်ပုတ်စားနဲ့စားလို့ဒါတွေမဲ့ဥရီနောက်ပြန်မှရှာလို့မရတော့ဘူးဆိုတဲ့ကံကြတော့ငါအကောင်ပေါက်လေးတွေ ငှက်ကောင်ပေါင်လေးတွေကိုတခါတည်းဖုတ်กินပြီးတော့စားကြတယ်သူတစ်ပါးရဲ့သားငယ်သမီးငယ်တွေအဲဒီလိုသူတစ်ပါးရဲ့သားငယ်သမီးလေးတွေကိုတခါတည်းသဘောတူမိမ့်မိန်ဆက်ဆက်နဲ့တခါတည်းစားတော့နေလိုက်တယ်အဲဒီလိုသူတစ်ပါးရဲ့သားငယ်သမီးငယ်လေးတွေကိုစားတော့အဲဒီကနေမှတခါကုံသွားပြီဆိုတဲ့အခါကျတော့ငှက်ကြီးတွေကိုဖမ်းပြီးတော့တခါတည်းဖုတ်กินစားတော့ အဲဒီလိုသူတော်ဘာရဲ့သားငယ်သမီးငယ်လေးတွေကိုဖုတ်ပြုတ်ပြီးတော့စားခဲ့တယ်သူတို့မှာအပြစ်တွေရှိခဲ့တယ်အကုသိုလ်ကံတွေအဲဒီလိုသူတော်ဘာရဲ့သားငယ်သမီးငယ်တွေကိုဒီလိုတတ်ဖြတ်ပြီးစားခဲ့တဲ့အကုသိုလ်ကံတွေကြောင့်ရလာတဲ့ဘဝတိုင်းဘဝတိုင်းမှာသူတို့သားသမီးမရရှာဘူးဒီကဲမှာချိုးပုဂ္ဂိုလ်တွေသာသမီလူချင်းနဲ့သာသမီမထွန်းကားဘူးဆိုတာကိုအတိတ်ကအကုသိုလ် အာနည်းခဲ့လို့လားများခဲ့လို့လားအကုသိုလ်တွေများခဲ့သူတစ်ပါးရဲ့အားငယ်သမီးငယ်တွေကိုတစ်ခါတည်းတတ်ဖြတ်ပြီးတော့စားပေါက်ခဲ့ကြပတ်ခဲ့ကြဆက်ခဲ့ကြအခုဒီမှာသူတို့အကုသိုလ်ကံအားတွေကိုဆိုတာသာသမီလူချင်းနဲ့သာသမီရရလားမရသာသမီမရတဲ့ခါကဏ္ဍကြတော့အခုမြတ်စွာဘုရားကဒီကမလာခင်းပေါ်ကနေကြတော့မူလို့ရှိရင်သာတကမိကရပါရပြီဆုတောင်းတယ် ဒါပေမဲ့သူ့ရဲ့အကုသိုလ်ကံကြီးမားတဲ့အတွက်ကြောင့်သူ့စုတောင်းပြည့်နိုင်လားမပြည့်နိုင်ဘူးလားပြည့်နိုင်မပြည့်နိုင်တော့မြတ်စွာဘုရားကြွရလားမကြွဘူးဘုန်းကြီးယောဂီများတတ္တလုတ်ကြီးများကျွေးပြီဆိုရင်ပါဇက်တရားတစ်ခါနဲ့ပါဖြစ်ကုန်တယ်မသိဘူးအသားလေးများမပါဘူးဆိုရင်အသားလေးများမပါဘူးဆိုရင်ဒီကနေ့ပါဇက်တရားတစ်ခါနဲ့ စားလို့ကိုခွင်းကမတွေ့ကြဘူးသူများအသားလေးများပါပြီဆိုရင်အဲ့ဒီနေကြရင်ကတော့ခွင်းတွေကတွေ့ပြီညနာဆက်ကြတာသဘောကျကြတယ်အဲသူတို့ဘာရဲ့ခုလေးတွေပါလေးတွေလည်းပဲသဘောကျအမလေးကျုံပြုတ်ကျဲကိုအစိမ်းကောင်းရတာနဲ့မကြက်တစ်ချက်တောင်းရတာနဲ့မကြက်တစ်ချက်ဆိုရင်ဘလူကောင်းတာလို့ဘဝကောင်းတာလို့လုပ်နေကြတယ်အဲဒါအခုဒီမှာစိတ်တူသဘောတကယ်လို့ဇနီးပြည့်တဲ့ပုဂ္ဂိုလ်ကသဘောမတူခဲ့ရင်လည်း ဒါတော့ပဋိကရနိုင်တယ်အခုကနှစ်ယောက်စလုံးကသဘောတူပဲဒီနှစ်ကလေးတွေနှစ်ဦးတွေကျင်စားမယ်နှစ်ဦးတွေကုံသွားတော့နှစ်ကလေးတွေစားမယ်အဲ့ဒီလိုတွေကိုသဘောတူစားကြရတဲ့အတွက်ကြောင့်နှစ်ယောက်လုံးမှာသာသမီမထွန်းကားနိုင်အဲ့လိုသာသမီမထွန်းကားနိုင်တဲ့အတွက်မြတ်စွာဘုရားကဲလို့တော့ရပါမလားမရတဲ့အတွက်မြတ်စွာဘုရားမကြောက်ဘူးအဲ့ဒါနဲ့လေသူကပလာကြီးခင်းကြီးချင်းပြီးတော့မြတ်စွာဘုရား သတင်းသုံးတော်မူမဲ့နေရာကြောင့်မြတ်စွာဘုရားရှိကနေဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသတင်းသုံးမဲ့နေရာရောက်ဆွမ်းများဆက်ကတူတန်းအဲလိုဆွမ်းများဆက်ကတူတန်းပြီးတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားဆွမ်းအနုမောဒနာတရားဟောပါအနုမောဒနာတရားဟောရတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီတိဋ္ဌတမင်းသားဘဝဘလောင်းတော်ဘဝကနေကြည့်တော့သူဟာနမ်းမသုံးဆောင်နေတယ် ဗြဟ္မသုဘသုရံဘဆိုတဲ့နာမသုံးဆောင်နဲ့တခါလဲလောကီစည်းစိမ်ကာမဂုဏ်အာယုန်ကိုခံစားခဲ့တာတွေကိုမြတ်စွာဘုရားပြန်ပြီးပြောပြတယ်။အဲဒီမှာသောဝတိမှာခံစားတဲ့နန္တော်၊ဝေယာတိမှာခံစားတဲ့နန္တော်၊မိုးယာတိမှာခံစားတဲ့နန္တော်အဲဒီလိုဒီမှာငွေမိုးဆောင်အချွေရံပေါင်းများစွာနဲ့ကာမဂုဏ်အာယုန်ကိုစည်းစိမ်ခံစားဆံစားခဲ့တယ် အဲဒီကနေပြီးတော့ဒါတွေသွန့်ပြင်းပြီးတော့အဲဒီမှာတောထွက်ပြီးတော့တရားကိုကျင့်ပွားအားထုတ်တဲ့ဒုက္ခရစီရအရှင်ဒီဘလောက်ကျင့်ခဲ့လဲအဲဒီကျင့်ခဲ့တဲ့အချိန်ကာလတုန်းကလည်းဘလို့အစင်းရဲ့ပင်မခံပြီးတော့ကျင့်ခဲ့ဘုံတွေကိုမြတ်စွာဘုရားဟောတယ်အဲလိုဘုရားရှင်ကိုယ်တော်မြတ်ကြီးဟာသူပင်မဆင်းရဲခံရှင်းပြန်အားထုတ်လို့ဒီတပ်ပိညုတဉာဏ်တော်ကြီးရရှိပြီးတော့ဘုရားရှင်ကြီးဖြစ်တဲ့အထိမြတ်စွာဘုရားဟောပြလိုက်တဲ့အခါကာလကြတော့ဒါကကုမာရမြင်လာတယ်ဆက်စော်ဗျာ ဒီသဗ္ဗညုတရွှေဉဏ်တော်ကြီးရအရာဖြစ်ဖို့အတွက်မြတ်စွာဘုရားဒီလောက်တောင်ကြိုးစားပြီးတော့အကုန်လုံးဆွန့်လွတ်လူတန်းပြီးတော့အသက်နဲ့ခန္ဓာကိုယ်တော်မငဲ့နေရဆွန့်လွတ်ပြီးတော့ကြိုးစားအထုတ်တော်မူခဲ့တယ်။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုအမိကိုမြန်ရတဲ့ပုဂ္ဂိုလ်များချက်ချင်းပဲအဲ့ဒီပုဂ္ဂိုလ်တွေတရားသူတွေရကြပါသလားတဲ့။တို့မဟုတ်

ဒါသကုမာရမင်းသားရင်မေးနဲ့ဆက်ပြီးတော့တင့်ကိုပဲငါပြန်ပြန်ပြီးတော့မိဘုံထုတ်မယ်တဲ့သင်သဘောကျတယ်လို့နှစ်သက်တယ်လို့ဖြေတဲ့အဲဒီမှာတင့်မှာသင်မှာသင်စည်းချွန်းကန်တဲ့အချက်ကိုကျွမ်းကျင်စွာတက်မြောက်ခဲ့သလားလို့မေးပါမိတဲ့ခါကလာကြတော့ဟာသကုမာရမင်းသားမင်းသားတွေဆိုတာအထာရတ္တ38ရတယ် ဒီစိတ်ကြီးချောကတဲ့ဆိုတာလည်းပဲပါဝင်ပြီးတော့နေတော့ကြွမြင့်ဆိုတာတက်မြောက်ခဲ့တဲ့အကြောင်းကိုမြတ်စွာဘုရားဆက်လို့ကောင်းပြီဒီလိုဆိုရင်သင်္ထံကိုဒီစိတ်ကြီးချောကတဲ့အတက်ကိုတက်မြောက်ခြင်းလို့လူတယောက်ကလာလိုက်တယ်အဲ့ဒီအမေလေးကိုပဲတရားလေးနားထောင်ထားပြီးတော့အဲဒီမှာစိတ်ကြီးချွတ်ကင်တက်ကိုတက်မြောက်ခြင်းလို့လာလိုက်တယ်။လာတဲ့ပုဂ္ဂိုလ်ဟာနံပါတ်1 ယုံကြည်မှုဆိုတဲ့တရားတရားသင်စီမှာရှင်ကြီးကျွန်းကန်တဲ့ကိုသင်ရလို့စံပြောင်းလိုက်တယ်ဆိုတာသူမယုံကြည်ဘူးတဲ့နောက်ပြီးတော့ကျမ်းမာရေးလေးပဲမပြည့်စုံဘူးတဲ့စိတ်နေစိတ်ထားကလည်းအဲ့ဒီပုဂ္ဂိုလ်ကဖြောင့်မတ်တဲ့စိတ်ထားမရှိဘူးတဲ့နောက်ပြီးတော့ကြိုးစားအားထုတ်မှုဆိုတာလေပညာကိုတတ်မြောက်ခြင်းနဲ့ကြိုးစားအားထုတ်မှုလည်းမရှိဘူးဉာဏ်ပညာကလည်းခိုင်းတယ် အဲ့ဒီပုဂ္ဂိုလ်အဲ့ဒီအင်္ဂါ၅မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တင်တတ်အောင်တင်တတ်မြောက်အောင်သင်ကြားပြနိုင်ပါမလားမြတ်စွာဘုရားမေးတော့ရာဇကုမာရမင်းသားပြန်ပြီးပြောအဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမေးတယ်ကရာဇကုမာရမင်းသားပြန်ပြောတယ်မြတ်စွာဘုရားအဲ့ဒီပုဂ္ဂိုလ်၅မျိုးစလုံးမပြောနဲ့တစ်မျိုးတော့ပြည့်စုံနေရင်တောင်တပည့်တော်သူ့ကိုတတ်အောင်သင်မပေးနိုင်ပါဘူးသရတရားယုံကြည်မှုဆိုတာလည်းမရှိဘူး ကျမ်းမာရေးလည်းမကောင်းစိတ်ထားလည်းမဖြောင်းပါဘူးကျူသာအထုံးမှုလည်းမရှိဉာဏ်ပညာကလည်းပဲဆိုင်မှာအဲဒီပုဂ္ဂိုလ်ကံမြောက်အောင်ပြီးတော့သင်ပြမပေးနိုင်ပါဘူးကောင်းပြီနောက်တစ်ယောက်စိတ်ထားကိုလာလိုက်ရင်အဲဒီတယောက်ကတော့စိတ်ထားကဒီစင်စည်းချုံးကင်တတ်ကိုသင်ကြားရလို့ရှိရင်တံမြောက်မယ်ဆိုတာသူယုံကြည်တယ်ယုံကြည်မှုလည်းအပြည့်ရှိတယ် ကျမ်းမာရေးနဲ့လည်းပြည့်စုံတယ်စိတ်ထားနဲ့လည်းဖြောင့်မတ်တယ်ကြိုးစားအားထုတ်မှုဆိုတဲ့ဝိညာဉ်ကလည်းအမတန်မှပြည့်စုံတယ်ဉာဏ်နဲ့ဖြည့်မြင့်တယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရောတဲ့သင်သင်ကြားပြနိုင်ပါမလားဆက်ဆိုဗျာအဲ့ဒီပုဂ္ဂိုလ်မျိုးကိုတော့ဒီတပည့်တော်တတ်မြောက်အောင်သင်ကြားပြနိုင်ပါလေအဲ့တော့သင်ကြားပြနိုင်ပါလေဆိုတော့ဟိုမှာနှစ်ယောက်လောက်လိုက်တဲ့အခါမှာ သရတရားလည်းမပြည့်စုံဘူးယုံကြည်မှုလည်းမရှိဘူးဉာဏ်မာကြီးလည်းမပြည့်စုံဘူးတရားလည်းမချောင်းပါကြိုးစားမှုလည်းမရှိဘူးဉာဏ်ပညာလည်းထိုင်းတယ်အဲ့ဒီပုဂ္ဂိုလ်တမ်းမြောက်အောင်ပြင်လို့ရပါမလားမရဘူးယုံကြည်မှုဆိုတဲ့စိတ်ထားနဲ့ယုံကြည်မှုတရားတရားနဲ့အားကောင်းဉာဏ်မာကြီးလည်းလည်းပြည့်စုံတယ်စိတ်ထားကလည်းချောင်းပါကြိုးစားမှုလည်းရှိဉာဏ်ပညာလည်းဆက်မြင့်တယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရောတမ်းမြောက်အောင်သင်ကြားလို့ရပါမလားဒီရနိုင်တယ်အဲ့ဒီပုဂ္ဂိုလ်မျိုးပဲအဲ့တော့မြတ်စွာဘုရားက ဒါသာကုမာရမင်းသားငါများရဲ့အခြေအားလည်းဒီတိုင်းပဲလေငါထံမှာရောက်လာတဲ့တပည့်များတပည့်တိုင်းတပည့်တိုင်းမှာအကုန်လုံးဘယ်မှာတရားရနိုင်ပါမလဲဗရာတရားမပြည့်စုံတဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူးကဲဒီဧတာလာတယ်ငါဒီဧတာမှာငါတရားတကယ်ရကိုရတရားမယ်ဆိုရင်ယုံကြည်မှုဘာမှမရှိဘူးအဲလိုမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူး ကျမ်းမာရေးအားနည်းတဲ့ပုဂ္ဂိုလ်မကျမ်းမာဘူးရိတ်တာလာပြီးတော့တရားအားမထုတ်နိုင်ဘူးတခါတည်းရိတ်တာကကြွေတာလေးစားစားပြီးပြီဆိုတာလိုက်အိတ်လိုက်မေးလိုက်ပြန်ပြီးတော့နှက်လိုက်တရားအထုတ်ခြင်းရောက်တဲ့ခါကျတရားမထုတ်နိုင်ဘူးဝေဒနာတွေတက်လို့ညောင်းလို့ခါနာလို့ဒူးနာလို့အကြောင်းတွေပြအဲဒီပုဂ္ဂိုလ်မျိုးဘယ်တော့မှတရားမရဘူးကဲစိတ်ကမဖြောင့်ပါဘူး ဆရာသမားရှိကြတော့တခါလဲအမှတ်ကစိတ်လိုက်တာခြေတော့ကိုတခါလဲကိုကိုလုံကြီးကိုအဝတ်ကိုပဲပြန်ပြီးနင်းပြီးမှောက်ရသေးတော့မယ်တိုင်းနဲ့စိတ်လိုက်တယ်။ဘုန်းကြီးကိုရကြတော့ရွှန်းပြောင်းပေါ့။ဘုန်းကြီးကိုရကြတော့တခါလဲသလားရေပြောကုဓမကြီးပေါ်မှာဆင်းနေဒီကမှသွားထိုင်ပြီးတော့တူတူနဲ့ပြော။ဟင်ဆရာတော်ဒီမှာလာမဲ့ချိန်ကျတော့အောင်မဲ့ငုတ်တုတ်တခါလဲထိုင်နေတယ်လှုပ်တော့မလို့ ဆရာတော်လည်းဟောမှာတော့အဆောင်ပြန်သွားပြီဆိုရင်ဟောဒီကရောက်ပြီနော်အဲဆရာသမားရှိမရိုးဖြောက်ပါနဲ့စိတ်ထဲမဖြောက်မှတာလေဒီရှေ့မှာတော့ဟန်ဆောင်ပါဆောင်လုပ်ရတယ်၊ကွယ်ရကြတော့မကြိုးစားအဲ့ဒီပုဂ္ဂိုလ်ကစိတ်ဓာတ်မကောင်းဘူးစိတ်ဓာတ်မဖြောင့်မှန်အဲ့လိုပုဂ္ဂိုလ်မျိုးတရားရပါမလားညာကြိုးစားအားထုတ်မှုလည်းမရှိဘူး မနေ့ဆိုရင်လည်းပဲနှိုးရနေ့တိုင်းမနှိုးနေရနေ့လေတရားတက်တော့မယ်ဆိုရင်နှိုးရဒါလည်းဆောင်းရောက်တိုင်းမဖြစ်ကြတာဝရိယကောင်းတာလားဝရိယနေတာလားဝရိယနေတာဆောင်းပြန်ရောက်တာလည်းဤတော့တာတချို့ပုဂ္ဂိုလ်အိတ်တာမှတကယ်အိတ်တာကဆောင်းပြန်ရောက်ပြီးဆောင်းကြီးချုံတယ်ခဏခက်တယ်လေဩငါတော့ အနာယူလိုက်အောင်ပဲဆိုတာမျိုးလေးနားနားနေနေငါလည်းလျောင်းရင်းနဲ့ရှုမှတ်ရင်းနဲ့နားမယ်ဒီလိုမဟုတ်ဘူးအဆောင်ရောက်လိုက်တာနဲ့တောင်ကြီးချုံပြီးအိတ်တယ်လို့လည်းရှိသေးတယ်ဟောမလေးတရားထုတ်ဖို့လာတာလေတရားထုတ်ဖို့လာတဲ့ပုဂ္ဂိုလ်တွေကြည့်ကြပါဦးအဲ့ဒါဘုန်းကြီးတို့သိချင်ကြည့်တော့အဲ့ဒီပုဂ္ဂိုလ်တွေတကယ်တမ်းကိုတကယ်တရားလူတွေလို့လာတာမဟုတ်ဘူးဒီပုဂ္ဂိုလ်အကြောင်းတစ်မျိုးမျိုးရောက်ရောက်လာတာချာအဲ့မှာဒါမှတရားရည်တာလာတဲ့ပုဂ္ဂိုလ်တွေ အကြောင်းမျိုးမျိုးနဲ့လာနေကြတာလို့လောကလူရမျိုးစုံပဲတကယ်ကိုတရားကိုခါလဲလူလူလားလားနဲ့လူချင်းလို့လာတဲ့ပုဂ္ဂိုလ်ရှိတယ်လူမြင်သူမြင်ကောင်းအောင်လာတဲ့ပုဂ္ဂိုလ်လည်းရှိတယ်တခြားတခြားအကြောင်းအရာတွေကြောင့်လာတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တကယ်တမ်းကျတော့တရားလူချင်းလို့လာတဲ့ပုဂ္ဂိုလ်တွေကဆယ်ပုံပုံတစ်ပုံတောင်ရှိတယ်တကယ်တမ်းကျအခြားအကြောင်းတွေနဲ့လာကြတဲ့ပုဂ္ဂိုလ်ကများအကြောင်းမျိုးမျိုးတွေနဲ့လာကြတာ ဒါကြောင့်ဒီမှာကြိုးစားမှုအားနည်းဒါမှမဟုတ်ဝိရိယကြိုးစားအားထုတ်မှုအားနည်းနေတဲ့ပုဂ္ဂိုလ်ရောတရားရပါမလားဉာဏ်ဉာဏ်ပညာကျိုးတော့ကျိုးစားပါရဲ့တချို့ကဉာဏ်သိလေးတဲ့ပုဂ္ဂိုလ်ရှိတယ်ဉာဏ်သိဆိုင်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့လိုဉာဏ်သိလေးတဲ့ပုဂ္ဂိုလ်ယုံနာဖြစ်ဖြစ်သဘောလေးတော့မှသိမြင်နိုင်တဲ့ဉာဏ်မပါဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရောတရားရပါမလားမရနိုင်ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဒါသာကုမာရမြင်တာတဲ့ငါဘုရားရဲ့သားတယ်ပဲသင်ရဲ့ရှင်ပြီးကျွမ်းကန်တတ်တယ်သင်ကြားသေးတယ်လို့ပဲအဲဒီမှာယုံကြည်မှုဆိုတဲ့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ကျမ်းမာရေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်စိတ်ရေးစိတ်ထားချောင်းမတ်တဲ့ပုဂ္ဂိုလ်လုံးလဝိရိယစိုက်ပြီးကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ဉာဏ်ပညာရှင်တဲ့ပုဂ္ဂိုလ်ဆိုရင်ငါဘုရားကိုအမိခိုရလို့ငါဘုရားညွှန်ကြားတဲ့အတိုင်းကလိုက်လာခြင်းသုံးသွားရင်ဒီပုဂ္ဂိုလ်တရားနည်းနည်းရသွားတယ် ဘယ်လောက်ထိအောင်ရမှလဲဆိုရင်ဘုန်းကြီးသောသောကပြောတဲ့အတိုင်းညနေခင်းမှာအလုပ်ပိတရားနာယူအာထုပ်ပုံအာထုပ်ဤနာယူညပိုင်းအာထုပ်နာနေခင်းမှာပါဖြစ်နိုင်တယ်။တရားရနိုင်တယ်။နာနေခင်းမှာအာထုပ်ပုံအာထုပ်ဤလေးနာယူပြီးတော့နေ့လယ်မှာကျူသာအာထုပ်အဲဒီပုဂ္ဂိုလ်ညနေခင်းမှာတရားမရနိုင်ဘူး။အဲဒီလောက်ထိအောင်ဉာဏ်ဉာဏ်ကြီးရနိုင်တယ်။အကြောင်းအရာ၅ပါးပြည့်စုံဖို့မလိုဘူးလား။ ဒီအဲ့ဒီလေး၅ပါးပါလိမ့်မယ်ဆိုတော့ဣဒရာဇာကုမာရဘိက္ခုတတော်ဟောတိသတ္တဟေတိတထာဂတတဘောတိဣတိတိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓဝိသသရဏသမ္ပန္နောသူရတောလောကဝိတုအနုတရောပုရိသဓမ္မသာရတိတထာဒေဝမနုဿန္တဗုဒ္ဓောဘဂဝါတိရာဇာကုမာရရာဇာကုမာရမေတ္တာ ဤရာဤသာသနာတော်၌ဘိက္ခုယဟန်ဒီဝါတရားအားထုတ်ပြီးယောဂီပုဂ္ဂိုလ်သည်သတ္တောယုံကြည်မှုတတ္တတရားနှင့်ပြည့်စုံပြီးဟောတိဖြစ်၏ယုံကြည်မှုဆိုတဲ့တတ္တတရားနဲ့ပြည့်စုံရမည်ဘာကိုယုံကြည်ရမှာလဲဆိုတော့တတကတတ္တဘောဓိနဲ့တတကတတ္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဘောဓိအရဟတမညာသဗ္ဗညုတဉာဏ်တော်မြတ်ကိုတတ္တဟတိယုံကြည်၏ ဩမိမိတို့နေ့ယနေ့ကိုယ်ပဲသိကနေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာအရဟတမေဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တော်မူတဲ့ကိလေသာ အာလုံးဝကျွင်းမဲ့တဲ့တတ်တော်မူတဲ့အရဟတမေဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတရားလုံးစုံကိုအကုန်အစင်သိမြင်တော်မူတဲ့မြတ်စွာဘုရားတဲ့ဒီလိုဂုဏ်လေးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဘာလားဆိုတာအဲဒီလိုယုံကြည်ရမှာ ရသော်ဘုရားရှင်ရဲ့ဂုဏ်ကိုဘာလို့ရမှာလဲယုံကြည်ရမှာအဲ့ဒီယုံကြည်မှုတရားပဲနောက်ဘုရားရှင်ကိုရောင်မြတ်ကြီးမှာဤတိတိသောဘဂဝါရံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသံပန်းတော်သူကတော်လောကဝိတုသူကတော်လောကဝိတုအနုတ္တရောပူရိသဓမ္မသာရတိတထာဒေဝမနုဿနာဗုဒ္ဓောဘဂဝါတိဘဂဝါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသည်ဤတိပိဤမိဤတိတိသော ဣတိပိဣမိနာသာကာရမိနာဘုဒ္ဓတို့ကိုခံတော်မူတိုက်သောအကြောင်းကြောင့်လည်းပဲအရဟံဝရဟဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါပြီ။ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟာသို့သောကပြောခဲ့တဲ့အတိုင်းကိလေသာတွေကိုအကျွမ်းမဲ့ပြတ်တတ်တော်မူခဲ့တယ်။တရားတော်ဆုံးမှာကောင်းခြင်းသိမြင်တော်မူခဲ့တဲ့အတွက်ကြောင့်မို့ပူဇော်သူကိုခံတော်မူတိုက်တယ်။အရဟံဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်။ အရဟံဂုံနဲ့ပြည့်စုံတော်မူ၏အာကုန်နဲ့ဖြင့်သောဘဂဝါကျွန်ုပ်တို့များ၏အာသာကိုပယစေဖြစ်တော်မူသောတို့မြတ်စွာဘုရားရှင်ကိုရောမြတ်ဖြစ်သည်ဣတိတိဣမိနာသာကာရဏိနာဣတိတိဣမိနာသာကာရဏိနာတရားလုံးစုံကိုအကုန်အစင်သိမြင်တော်မူသောအကြောင်းကြောင့်လည်းပဲသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓဆိုတဲ့ဂုဏ်တော်နဲ့လည်းကြည်ဆုံးတော်မူပါ၏ ဘုန်းကြီးတို့ရဲ့ကိုယ်ွယ်စည်းကပ်ရာဖြစ်တဲ့ဘုရားရှင်ကိုရောမြတ်ကြီးဟာတရားအလုံးစုံကိုဆရာမကူတရားမုံညာဖြင့်မိမိအလိုလိုကိုယ်တော်တိုင်သိမြင်တော်မူတဲ့မြတ်စွာဘုရားသူတော်ဘာစီကသင်ကြားဖို့လိုသေးလားမလိုတရားလုံးစုံကိုကိုယ်အရှင်မဲ့ကိုယ်တော်တိုင်သိတော်မူတယ်သာသနာသမ္မတော်သောဘဂဝါကျွန်တော်တို့များ၏အတ္တကိုဝေယစစ်တော်မူတော်သူမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည် ဣတိပိအိမိနာသာကာရဏိနာဤသို့အတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောအကြောင်းကြောင့်လည်းပဲဝိသကရဏသဗ္ဗနောဝိသကရဏသဗ္ဗနာဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ဘုရားရှင်ကိုရောင်မြတ်ကြီးဟာတကယ်ကိုအတိတရားအကျင့်တရားတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတဲ့ဒီကုံတွေနဲ့ပြည့်စုံတော်မူတယ် နောက်အဲ့ဒီမှာသုက္ကတကောင်းသောစကားကိုဆိုတော်မူတဲ့ဂုဏ်တော်ရင်လောကဝိတုလောကရဲ့အကြောင်းတွေအားလုံးသိတယ်။သူများပြောမှမဟုတ်ဘူးလောကရဲ့အကြောင်းအရာတွေကိုအကုန်လုံးလောကကြီးဘာတွေဖြစ်နေပြီဆိုတော့လောကအကြောင်းအကုန်လုံးသိတော့နောက်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကအလုတ္တရောပုရိသဓမ္မသာရတိဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားဆုံးမမဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရား တကယ်ကိုသူဘယ်သူမှမဆုံးမနိုင်တယ်တကယ်ကိုကြမ်းတမ်းနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲနူးညံ့လာရိုင်းဆိုင်နေတဲ့ပုဂ္ဂိုလ်တွေလည်းပဲယဉ်ကျေးလာဘုရားရှင်ကိုယ်တော်မြတ်ကြီးဟာမဆုံးမနိုင်ဘူးလားဆုံးမနိုင်ကြည်စံမေးရင်ဓာတ်နဲ့လိုက်ရဲ့ဘယ်သူပါလဲဩဒီလားအမေရင်းကိုတော့ဓာတ်နဲ့လိုက်တယ်ဆိုတော့ကဲသူ့လောက်မိုက်တယ်ရှိသေးလား ကဲဓာတ်နဲ့လိုက်တာအမေရဲ့ကိုတော့ဓာတ်နဲ့လိုက်တဲ့ပုဂ္ဂိုလ်သူ့လောက်မိုက်တဲ့ပုဂ္ဂိုလ်မရှိဘူးအဲ့လောက်မိုက်မဲတဲ့ပုဂ္ဂိုလ်အမေကိုအဲ့ဒီနေ့တွေ့တွေ့ရင်အမေစပြီးလည်းလို့ချက်တော့မှာသူကသိကြပါဘူးအဲ့လောက်ကိုမိုင်လေပုဂ္ဂိုလ်မြတ်စွာဘုရားတရားနဲ့အဲ့လောက်ကျမ်းတမ်းတဲ့ပုဂ္ဂိုလ်ကိုယဉ်ကျေးအောင်မဆုံးမနိုင်ဘူးလားဆုံးမနိုင်တယ်အဲ့လိုကိုဆုံးမနိုင်တဲ့ပုဂ္ဂိုလ်ဒါမြတ်စွာဘုရားကတကယ်အတုမဲ့ပုဂ္ဂိုလ်ဆုံးမတဲ့နေရာမှာ အဲဒီလိုဂုံတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားနောက်သတ္တဒေဝမနုဿာနာလူရင်းနတ်တွေဇမားတွေအားလုံးရဲ့ကိုးကွယ်ရာဖြစ်တော်မူတဲ့မြတ်စွာဘုရားအဲကြောင့်လဲဆိုဘုရားရှင်ကိုယ်တော်မြတ်ကြီးပါရမီတော်တွေရှိရှိခဲ့တယ်ဆိုတာလေးပင်ရှင်နဲ့ကဘာကဘာတသိန်းတိုင်နဲ့မြတ်စွာဘုရားပါရမီတော်တွေရှိရှိခဲ့တယ်ပါရမီ7ပါး အဲဒီလောက်ကိုဖြစ်ကျင်လာခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အဲဒီမှာလူတွေနဲ့ဒီဇမာတွေရဲ့တကယ့်ကိုဥပွေအားထားလိုက်တဲ့ပုဂ္ဂိုလ်နောက်တစ်ခါဘုဒ္ဓောဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေတ္တာသစ္စာဆိုတဲ့အမှန်တရား၄ပါးကိုယ်တော်တိုင်သိမြင်တော်မူတဲ့မြတ်စွာဘုရားအဲဒီဗုဒ္ဓဆိုတဲ့ခုံလည်နဲ့ပြည့်စုံဘဂဝါဘုန်းတော်နန္ဒကံတော်နန္ဒဉာဏ်တော်နန္ဒတကိုယ်တော်အနန္ဒတွေနဲ့ လုံးဝအုပ်စုံပြည့်စုံတော်မူတဲ့မြတ်စွာဘုရားဆိုတဲ့အဲ့ဒီဂုဏ်ကြီးဂုဏ်တော်များနဲ့ဂုဏ်တော်၉ပါးဂုဏ်တော်၁၀ပါးဂုဏ်တော်အနန္တရှိတော်မူတဲ့မြတ်စွာဘုရားအဲ့လိုဂုဏ်တွေနဲ့ပြည့်စုံတော်မူတယ်ဆိုတာကိုမိမိတို့ကိုယ်ပဲသိကပ်နေတဲ့မြတ်စွာဘုရားပေါ်မှာယုံကြည်ရမှာလားမယုံကြည်ရဘူးလားယုံကြည်ရမှာအဲ့ဒီလိုယုံကြည်မှုဆိုတဲ့သဒ္ဒါကိုယ်ဘုရားအထုတဲ့ပုဂ္ဂိုလ်မှာအလုံးပြည့်စုံရမှာ နောက်ပြီးတော့တရားတော်ရဲ့ကိုတွတ်ခါကြရှင်းပြန်အားထုတ်လို့ရှိရင်မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တယ်။မြတ်စွာဘုရားဟောကြားတဲ့တရားတော်ဟာသက္ကတအစဤကောင်းခြင်းအလယ်ဤကောင်းခြင်းအဆုံးဤကောင်းခြင်းဆိုတဲ့ကောင်းခြင်းဂုဏ်တွေနဲ့ပြည့်စုံတော်မူတယ်။အစဤကောင်းခြင်းဆိုတာကနာသိချမ်းသာ မြတ်စွာဘုရားဟောတဲ့တရားတော်ကိုတိတိကျကျနားဆိုင်ပြီးအာယုစိုက်ပြီးနာကြားတယ်။တရားပေါ်မှာအာယုစိုက်မိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာနေတာ။ဘုဘက်နဲ့ရဒီဘက်နဲ့ရဟိုဘက်ပြောင်းသွားဒီဘက်ပြောင်းသွားပြောင်းနေရတဲ့ပုဂ္ဂိုလ်ဟာတရားပေါ်မှာအာယုရောက်လို့လားမရောက်လို့လားမရောက်လို့အာယုမဆိုင်ဘူး။တရားပေါ်မှာအာယုစိုက်မိနေတဲ့ပုဂ္ဂိုလ်ကချမ်းသာနေတာပဲနာသင်နဲ့ချမ်းသာ။နာကြားလို့သိလာတဲ့အသိတိုင်းချင်း ကျင့်ပွားအားထုတ်လို့စိတ်တည်ကြည်မှုတမာတိထက်တာအားကောင်းစွာရပြီဆိုရင်ရောချမ်းသာဘူးလားချမ်းသာတယ်ဥရိယဗျာညာလောက်နဲ့ရောက်ပြီဆိုရင်ဘုန်းကြီးတို့ယောဂီများကြောင်းတရားရွှေ့တရားလူသေးလားတဏှာကြီးလောက်တော့အကြာကြီးလားခဏလေးလားခဏလေးလို့ပြောတဏှာကြီးဆိုတာလည်းဒါလည်းတစ်ပေါင်းတစ်ပိန်လောက်မှတ်ရတယ်ရှင်ရတယ်ခဏလေးနိုင်ရက်ဆိုတော့ဘယ်လိုမျိုးဖြစ်သွားပါလိမ့်ညာလိုက်တာလို့တော့စိတ်ကဖြစ်သွားတယ်အဲ့ဒီလောက် အမှတ်တွေကောင်းပြီးသိချမ်းသာကျင့်ကြံအားထုတ်ပြီးလို့ဝိပဿနာဉာဏ်ကြီးပြည့်စုံပြီးတော့မဉ္ဇဏ်ပုံဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုရပြီဆိုရင်ရောမချမ်းသာဘူးလားဒါအစရောအလေရောအဆုံးရောအဲ့လိုကောင်းခြင်းပုံနဲ့ပြည့်စုံတော်မူတယ်ဆိုတာအဲ့လိုချမ်းသာပြောတာတန်တိဋ္ဌိက မြတ်စွာဘုရားဟောကြားထားတဲ့တရားတော်ကိုကျင့်ပွားအားထုတ်ရင်မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားဒီနေ့အားထုတ်ထားတဲ့တရားတွေကအိုးနောင်တမလွန်ဘဝမှာမှအကျိုးပေးမှလားအထုတ်စေအကျိုးပေးမှလားတန်တိတိကလည်းကဲကိုမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားအခုစိတ်ထဲမှာငြိမ်းအေးခြင်းနဲ့ငြိမ်းချမ်းမှုရရခြင်းနဲ့ဆိုအခုအားထုတ်တာလား မနေ့ကမှအာထုတ်ပြန်မလို့အခုအားချမ်းသာခြင်းအခုအားထုတ်အခုအပူတော့ခရင်ငြင်းငြင်းအခုအားထုတ်အခုကိုယ်ဆင်းရဲတွေစိတ်ဆင်းရဲတွေငြင်းငြင်းနဲ့အခုအားထုတ်အခုအားထုတ်လို့အခုစိတ်ကြည်ဒီမှုတမာတိရရင် အခုရောဆင်းရဲမငြိမ်ဘူးလားသောကရေရောမလွန်မြောက်နိုင်ဘူးလွန်မြောက်နိုင်တယ်ခွေးတို့ယောဂီများမီးအခုလက်နဲ့ဆိုင်ရင်အခုပူမာလာသုံးနေကြမှာပူမာလာအခုပူမာရေခဲတော့ကောက်ကင်ကြည့်လိုက် ကဲဒုနိကြမအေးမှလားခုအေးမှလားငရုတ်ပြီးကောက်သွားလိုက်ဘယ်နဲ့လဲအခုပဲပူမှာပဲဟုတ်တယ်မလားအခုပူမှာငရုတ်ပြီးဆိုလို့ဘုညာသွားတည်းရအိုးတော့ဓမ္မဂိကနာမည်ကျော်ဓမ္မဂိကတပါခေါ်ပြောရတယ်ကောင်းတခါရစကလုံးတွေကလည်းနှစ်နှစ်ပတ်ပတ်သုံးကြဟာဓမ္မတွေကလည်းသဘောကြီးကြားအဲဒီမှာဘုညာဓမ္မကြီးတယောက်ရေပြောတာလေးကိုဘုညာလည်း တော်တော်ပြီးကြားမိတာနားတယ်ယုံစားမိတယ်ဗျာစိတ်ဆုံးမရယုံစားမိတယ်ဗျာယုံစားမိတယ်ဒီသားမောဒကမကြီးကဘာယုံစားဩသူကလည်းခေါ်လိုက်တာတပည့်တော်တို့မယုံသီးဘိုးခင်ဗျားတို့ကမယုံသီးဘိုးအပူထဲမှာပါတယ်လေပျော်ကြဘယ်ထဲမှာပျော်တာလဲ ကဲငရုတ်သီးထဲမှာလည်းပဲငရုတ်သီးကဘုန်းကြီးတို့စားကြည့်တော့ပူတယ်ဟုတ်တယ်မလားဒါပေမဲ့လို့အဲ့ဒီထဲမှာပိုးတွေရှိဘူးလားဒီအပူထဲမှာမှပျော်နေတဲ့ပုဂ္ဂိုလ်အပူပဲထိတ်တယ်ပိုးတွေရှိနေတာပဲဒါကြောင့်မို့ခုကာမဂုဏ်အာယုန်ကြီးဆိုတာလောကကြီးမှာအေးချမ်းတာကအပူတွေလားကဲဒါပေမဲ့ဘုန်းကြီးတို့ယောဂီကအဲ့ဒီထဲမှာမတော်ဘူးလားဒါကြောင့်ခင်ဗျားတို့ကပါတဲ့ဘာပိုးတွေအဲ့ဒီမှာအဲ့ဒီဆရာတော်ငရုတ်သီးပိုးတွေ ခင်ဗျားတို့ကအပူထဲမှာပြောတယ်မြုပ်ပြီးပိုးပြီးပေါ့အဲ့လိုပြောတော့အဲ့ဒီတက္ကမကြီးကပြောတယ်တပည့်တော်ယုံစားမိတယ်ဗျာခင်ဗျားနေတော့ဘာဝလို့တပည့်တော်ယဟနာဖြစ်နေလို့ရှိနော်ယဟနာဖြစ်နေလို့ဖြစ်တာသူတို့ကိုမြုပ်ပြီးပိုးတယ်ပြောလို့ယုံစားမိတာလည်းပြီးတော့အဲ့တော့ကျောင်းတိုက်ကြီးဒီရန်ကုန်မြို့မှာကျောင်းတိုက်ကြီးတစ်ခုကျဲမယ်အာဒီဆရာတော်ကိုအထူးကိုးကွယ်မယ်ပေါ့အဲ့ဒီဓမ္မကြီးကလည်းအမှန်တန်ချမ်းသာပါ ဟိုရှေးခေတ်တုန်းကပေါ့ဒီသမတရုပ်ရှင်ယုံမြင်နိုင်ရဲ့အဲ့ဒီနာလေးပါပဲခြံဝင်းကလည်းကျဲမကျဲဟိုတိုက်ကြီးကလည်းကြီးမကြီးအဲ့ဒီချိန်တုန်းကသုံးတတ်တယ်ဒါအဲ့ဒီရှေးခေတ်ကရှေးခေတ်ကတော့အဲ့ဒီမှာသုံးတတ်တယ်ကြီးအကျယ်ကြီးပဲအဲ့ဒီမှာသူ့ရဲ့အချွေရန်လေးနဲ့လူသမားလေးနဲ့အများကြီးပဲနေတာအဲ့လိုချမ်းသာတာနေတာအဲ့ဒီမှာကြီးအဲ့တော့ဒီမြမကြီးကအဲ့ဒီမှာဒီဆရာတော်ကိုဂျုံစားနေတယ် ဘာလို့လဲဆိုတော့နောက်ပိုင်းကျတော့ဒီပုဂ္ဂိုလ်ကလူထွက်သွားတာကိုလူထွက်တဲ့အခါတော့တပည့်တော်ယုံသားမိယုံသားမိတဲ့ဆက်တော်သေးတယ်တပည့်တော်လက်မတင်သေးတယ်လက်မတင်သေးဆိုတော့ဘာလုံးလို့တပည့်တော်ခြံခွက်လိုက်ရှားနေတာတဲ့လူတော့မှလူတော့မှဒီလိုတော့ခြံခွက်လိုက်ရှားအဲ့ဒီအချိန်မှာဒီဘုန်းကြီးကလည်းထွက်သွားတာတက္ကမနဲ့အဲ့ဒီ တကယ်တော့ယုံသားမိတာရင်သူကသူပြောပြောပြတယ်မေယုတိသူကဘုန်းကြီးအခုမေယုတိဆိုလို့သူကပြရမေယုတိပိုးတယ်ညာမေယုတိဟာအခုစားရင်အခုပဲမစားဘူးလားအခုအဲ့လိုပဲမြတ်စွာဘုရားရဲ့တရားတော်မှာသံဃိတိကအခုအားထုတ်ရင်အခုနေ့အားထုတ်ရင်နေ့ညအားထုတ်ရင်ညဆင်းရဲအငြိမ့်နိုင်ဘူးလားဆင်းရဲငြိမ့်နိုင်တယ်အကာလိကအချိန်မရွေးတဲ့ဘုန်းကြီးပြောနေတာဘယ်ချိန်မှရွေးစရာမလိုအချိန်မရွေးအားထုတ်ချိန်မရွေး ဆင်းရဲနေနိုင်တဲ့တရားအဲ့ဒီလိုဂုံတွေနဲ့ပြည့်စုံတော်မူတဲ့တရားဆိုတာကိုဒီတရားပေါ်မှာယုံကြည်တာကိုတရားယုံကြည်တာကိုပါလေတရားနောက်ပြီးတော့သံဃာဒီနေ့တော့ကိုယ်ပဲသိကနေတဲ့သံဃာတော်တွေဟာတုပ္ပရိပါဏလောဘဒေါသမောဟကင်းကြောင်းသီလသမာဓိပညာအကျင့်ကောင်းပြီးရှင်းချပွားများအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေ ဒီလိုယုံကြည်ရမယ်လောဘကင်းအောင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေဒေါသကင်းအောင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေမောဟကင်းအောင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုသံဃာတော်ရှင်မြတ်ကြီးအဲ့ဒီဂုံနဲ့ပြည့်စုံတော်မူတဲ့သံဃာတော်ရှင်မြတ်ကြီးအဲ့ဒီဂုံကိုမိမိတို့ကသံဃာတော်များကြည်ညိုတဲ့အခါမှာအဲ့ဒီဂုံကိုအာရုံပြုပြီးတော့ကြည်ညိုရမယ်။နောက်ပြီးတော့သုပရိပ္ပန္နဥစုပရိပ္ပန္န အကောက်သုံးပါးကင်းအောင်ဖြောက်မှန်စွာဖြစ်တော်မူတဲ့သံဃာတော်ကြီးကိုယ်ကောင်းနှုတ်ကောင်းစိတ်ကောင်းကာယကံမကောင်းမှုတွေမပြုတာဝစီကံမကောင်းမှုတွေမပြုတာမနောကံမကောင်းမှုတွေမပြုတာကိုယ်ရောနှုတ်ရောစိတ်ရောဖြောက်မှတ်တဲ့ပုဂ္ဂိုလ်အဲအဲ့လိုဖြောက်မှတ်တဲ့ပုဂ္ဂိုလ်အဲ့ဒီအကျင့်တွေကိုကျင့်နေအောင်ကျင့်နေတဲ့သံဃာတော်ရှင်မြတ်တွေပဲလို့အဲ့ဒီလို သံဃာတော်များပေါ်မှာယုံကြည်ရမယ်ညာယပြိပန္နာဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်ဖြစ်တဲ့သတိပဋ္ဌာန်အကျင့်မြတ်တရားတွေရိုးရိုးတည်တည်ကျင့်ပွားနေတဲ့သံဃာတော်ရှင်မြတ်တွေပဲလို့ဒီလိုသံဃာတော်ရဲ့ဂုဏ်အာယုပြုယုံကြည်ရမှာသာမိတိပြိပန္နာ သံမိတိပြိပန္နဆိုတာသူများကပြုပြီးယိုသိမှုနဲ့တင့်တင့်ထိုက်တာအောင်ရှင်းကြံအားထုတ်တော်မူတဲ့သံဃာတော်ကြီး။ဩတရားဓမ္မများဆွေလည်းမတော်မျိုးလည်းမဆက်တွေးလည်းမဆက်ငါတို့ပေါ်မှာကျောင်းဝင်နေလည်းချမ်းချမ်းသာသာနဲ့တရင်တုံနိုင်အောင်သူတို့တင့်တော်သလိုလေးနေကြတယ်ငါတို့ဟိုတဲကျောင်းကြီးလေးနဲ့ဆောင်းလို့ပြီးထူထမ်းကြတယ်။ သူတို့သိတော်တဲ့အဝတ်စားဝတ်ပြီးငါတို့ကောင်းပြီဆိုတဲ့သင်္ကန်းကြီးတွေတန်ဖိုးများစွာထိုက်တဲ့သင်္ကန်းကြီးတွေတူတန်းရတယ်သူတို့သိတော်တဲ့အစားအသောက်စားပြီးငါတို့ဥဥရှားရှားစားဥစားပြောင်းလို့လောင်းရထူးကြတယ်အဲဒီတော့သူတို့ကြည်ညိုမှုနဲ့ထိုက်တန်ငါကျင့်မှာပါလားသီလရှင်တွေကိုငါသိကျင့်အောင်ကျင့်ရမှာပါလား သမာဓိအဖြစ်တွေကိုငါကျိုးစားပြီးကျင့်ရမှာပါလားပညာအဖြစ်တွေမိမိတဏ္ဍာကြည့်အောင်ကျင့်ရမှာပါလားဆိုပြီးသိပြီးကျင့်ကြံအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေဆိုတဲ့အဲ့ဒီဂုံတွေကိုအာရုံပြုပြီးကြည်ညိုရမှာဘုန်းကြီးတို့တော့အဲ့ဒါကိုတော့အထူးသတိထားတယ်။သာမီးကြီးသိပ္ပံလား။တရားဓမ္မတွေလူတန်းနဲ့ကုသိုလ်တွေကိုငါခံတိုင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ် ဒါကြောင့်ငါရဲ့တဏ္ဍာမှာသီလဖြစ်နေငါဖြစ်ကြအောင်ဖြစ်တယ်။ငါရဲ့တဏ္ဍာမှာသမာဓိဖြစ်နေဖြစ်တယ်။ပညာဖြစ်နေဖြစ်တယ်။သူတို့အတူကိုငါခံယူလိုက်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒီကိုယ့်ဘက်ကအကျင့်မမှန်လေရင်တော့သွားပြီ။သွားပြီသွားအဲကြရင်ကိုယ့်ဘက်ကအကျင့်မမှန်ရင်တော့သွားပြီ။သူတို့ရဲ့သမိတ္တိတိကလည်းသူတို့တူတာတန်းတာတွေကိုကိုယ်အစုမခံတတ်ဘူး။ကိုယ့်ဘက်ကမကျင့်။ဒါကြောင့်မို့ကိုယ်ကတော့ သံဃာတော်များရဲ့ဂုဏ်ကိုဒီလိုဂုဏ်တွေခုသံဃာတော်များမှာရှိတယ်။အဲ့ဒီဂုဏ်တွေအဲ့ဒီဂုဏ်တွေကိုအာရုံပြုပြီးတော့လူထုတဲ့ကြတယ်။ဒါကြောင့်ခုဘုရားတရားသံဃာဒီရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်တာကိုဘာလို့ခေါ်လဲ။တရားဒါပေမဲ့တရားဟာတွေတော့ယုံကြည်ရင်တော့တရားဖြစ်ပါမလား။တဲ့တရားဟာတွေဆိုတာကိုယ်ကိုလာပြီးတော့အမလေး အော်ဟောတာလေးကြည်ဝနာဒါလေးကမနီဘလောက်ပဲဘလောက်ဘလောက်သားရှိတယ်မနီရွှေရဟိုပါပါဘလောက်ပေါ့ကိုနိကိုကိုလာသိကြကိုယုံကြည်ပြီဆိုရင်ကတော့သူကအတူကြီးကိုကိုယ်စီလာကြနေတာကိုကအစ်စ်လို့ရှင်ပြီးတော့ဟောဒေသတက်တော့တက်တာလေးနဲ့ရတာငါတော့အချောင်းသူဘန်းနာလေးတော့ငါတော့ယူလိုက်မှကိုကခုံးမှပြီးတော့သွားယူမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားဖြစ်တာကအများကြီးတာအများကြီး အခုမျက်နှာဆိုတာပြတာပဲခင်ဗျားတို့ဘုနေရာဆိုလည်းမျက်နှာဒီနေရာဆိုလည်းမျက်နှာဆိုတာပြတာအဲ့ဒီမျက်နှာတွေပြနေတယ်ဆိုတာကိုယ့်ကိုပါလောက်နေတာလေဘုရားသိတာအဲ့ဒါကိုယ်ကယုံကြည်ပြီဆိုရင်အဲ့ဒါတရားဟုတ်ပါလားမဟုတ်ဘူးညာနေတာကဲအခုပဲလေခင်ဗျားတို့တရားတရားကြည့်ရောဒါလေးကိုယူပုံဖတ်ရောဒါလေး ဇာမွေးဖြစ်မယ်ဆိုတော့ဇာမွေးသွားဖြစ်အဲ့ဒီနေ့ကဘာယောင်လေးကိုယူသွားဘာယောင်လေးဝက်သွားဘာပန်းလေးပန်းသွားဘာလေးဆောင်သွားကဲအဲ့ဒီဟာလေးတွေဆောင်သွားအဲ့ဟာလေးတွေဝက်သွားအဲ့ဒီယောင်လေးဝက်သွားပြီးတော့ဒီဆောင်လေးဆောင်သွားပြီးတော့ဇာမွေးခမ်းပါရဲ့ဝင်လို့ဖြည့်နိုင်မှာမလားဇာမမတင်လည်းဖြည့်နိုင်ဘူးသူပြောတဲ့ဆောင်လေးယူသွားရင်ဟောရောဘောပင်ကြီးကောက်ပြီးပုံဖတ်နဲ့မန်းပြီးရင်လေဒီဘောပင်နဲ့ဖြည့်လို့ရောအောင်မှာမလား မအောင်ပါဘူးကိုကိုယ်တိုင်စားရင်သူ့ရဲ့ဒီမှာနေ့စဉ်လစဉ်နှစ်စဉ်တခါလေနှစ်ပေါက်သားတွေကိုလေ့ကျက်ပြီးသင်ကြားထားမှသာဖြစ်နိုင်မှာသူမှန်းပြလိုက်တဲ့ဘောပင်နဲ့ဖြေုံနဲ့တော့အောင်မလားကဲအဲ့ဒါတွေနဲ့ကိုကအောက်တိုင်းပါလေအောင်မြင်ပါလေဆိုရင်အဲ့ဒါတရားဖြစ်တာလားအညာမိတာကဲအဲ့ဒါကိုဘုန်းကြီးတို့ယောဂီများအညာကိုခံရတာ အညာခံရင်လည်းတော့ဟာအဲ့ဒီနေရာများဆိုပုံနေတာဇံဝဲပြေကနေသူအမလေးအဲ့ဒီပုဂ္ဂိုလ်ကြီးတွေကတခါလေသူလက်နဲ့ပုတ်ပေးလိုက်တာသူဘာအဋ္ဌံလုပ်ပေးလိုက်တာတခါဟောကလက်ကိုဘာမှကိုလက်ကိုဘာမလုပ်နိုင်တော့ဘူးခေါင်းကြီးပုတ်ရတာလေကောလူတွေဟဲ့တခါအညာခံရင်လည်းခေါင်းကိုထုတ်ထုတ်ပေးတာကောဟိုကလည်းသိသိကျင်လာတယ် အကုန်လုံးတွေ့တဲ့နေရာအကုန်လုံးပုတ်ခဲ့ရတယ်ပဲကွာလေအကုန်ပုတ်ဟာတချို့ကလည်းပဲဟိုတွေ့ကြီးပါထုတ်တယ်တချို့ကလည်းကွန်ပါဘူးထုတ်ပေးတချို့ကလည်းအကုန်ပဲအပုတ်ကအဲ့ဒါတွေကတရားများမိတာများမိတာရောတာလေးဆောင်ပါဘာဘာလေးရောင်းဆွဲလိမ့်မယ်ထားလေးဆောင်တော့ဘာယာကြီးတွေတက်လိမ့်မယ်အဲ့ဒါတွေနဲ့ကိုယ်ကမလုပ်နေတယ်ဆိုတာဒါတရားမဟုတ်ဘူးအဲ့ဒါကြတော့အညာမိတာဒါကြောင့်မို့ယုံကြည်တဲ့ယုံကြည်တိုက်တာကိုယုံကြည်မှတရား အေးမယုံကြည်တဲ့မယုံတာတွေကိုယုံကြည်ရင်အညာဟုတ်တယ်မလားကဲဘုန်းကြီးကတော့အဲ့ဘုန်းကြီးကိုရွေးရေးတစ်ခုရှိတယ်ကိုရွေးဆိုတာကတော့ဘုန်းကြီးကိုယ်ခံရတာမဟုတ်ပါဘူးဘုန်းကြီးတက္ကမဘုန်းကြီးတက္ကမလေဘုန်းကြီးကျောင်းတက္ကကျောင်းမှာသွားတက္ကသွားမှာအဲ့ဒီမှာဘုန်းကြီးတရက်ပေါ်ဒီသံဝဲဖြည့်ပြီးပေါ့သံဝဲဖြည့်ပြီးနေပါပြီအဲ့လိုဆရာသံဝဲကြီးတဲ့အချိန်မှာဘုန်းကြီးကျောင်းမှာဘုန်းကြီးရောက်သွားရောက်သွားတဲ့အခါကျတော့အိမ်မှာ ဘုန်းကြီးထိုင်တဲ့နေရာဧကန်းလေးနဲ့သူ့ရဲ့သမီးရဲ့အိတ်ခန်းသားရဲ့အိတ်ခန်းသမီးရဲ့အိတ်ခန်းဒီလိုအိတ်ခန်းလေးတွေကိုတန်းစီတာအဲဒီမှာသမီးရဲ့အိတ်ခန်းတဲ့တယ်မှာအပေါ်ကနေပြီးတော့အဝင်ပေါက်မှာတဲ့တယ်မှာကျိုးလေးအချုပ်လေးတစ်ထုပ်ဆွဲလာတာကိုဘုန်းကြီးတခါမှမတွေ့ဘူးအမှတ်ပြန်သွားတွေ့တယ်မြင်လိုက်တော့အဲဒီမှာလာလာပြီးတော့ဘုန်းကြီးဆရာတော်ကြွလာတယ်ဆိုတော့လာကြတော့တော့ဟဲ့နင်းအခန်းပေါက်မှာဘုရားဘာလို့ကြွလန်းကြွလန်းနဲ့ဘာလို့ဆိုတော့ သူကမပြောရဲဘူးမပြောရဲဘူးအမေ့မေ့ကြည့်ပါဗျာဆိုအေးအေးအေးဘာမှမသိဘူးညာလဲဒါနဲ့ဓမ္မကြီးလာပြီးထိုင်တော့ဓမ္မကြီးမေ့ကြည့်တာဟိုမဲ့သမိကဘာဘာလေးနဲ့ဟိုမှာတွန်းလန်းတွန်းလန်းနဲ့ဘာလုပ်တာအာရှင်ဘုရားတော့ရှင်ဘုရားနမသံမွဲအောင်မို့တယ်ဓမ္မကြီးဟောသံမွဲအောင်မို့ဆိုဘာလုပ်တာကိုထုတ်တာဘာလုပ်လဲဝင်းနှုတ်သေးလေးဟာခင်ဗျာဝင်းနှုတ်သေးလေးသံမွဲနဲ့ဘာဆိုင်လဲ ဆိုတော့ဩရှင်ဘုရားဆိုင်ပါပြီကောတဲ့သူကပြောတယ်ဝင်းတို့သေးစားရင်မပါဘူးလားပါပါဗျာဘုန်းကြီးတွေဝင်းတို့သေးစားပါတော့ပါတော့ဝင်းတို့သေးစားတော့မပါဘူးလားပါပါဗျာအဲရှင်ဘုရားနမဒီနေ့ဆယ်ရသာမိုးရဲ့ပါပြီကိုယ်ယူစနဲ့ကိုယ်ကိုယ်ယူကြည့်နေကိုယ်အဲ့ဒါဝင်းတို့သေးတို့ကြီးကိုလည်းပေါ်ဝဆွဲထားပြီးတော့လူသွားနိုင်တာလည်းဝင်တိုက်တယ်သူအဲ့လိုလုပ်တာလား ဒါပေမဲ့လို့တကယ်တမ်းသံမိုးတစ်သက်ထွက်တဲ့ခါကျတော့ကျတာပါပဲမဟုတ်ပါဘူးဒါမို့အဲ့လိုအားတွေကိုတွားပြီးယုံကြည်မိရင်ဒါတရားဖြစ်တာလားအညာမိတာလားအညာမိတာဒါကြောင့်ဘုရားတရားတန်လာယရနာသုံးပါးရဲ့ဂုဏ်ကိုယုံကြည်တာကိုတော့ပါပါလိမ့်မယ်တရားမြတ်စွာဘုရားရှင်မိမိတို့ကိုယ်ကိုယ်သိက္ခာနေတဲ့မြတ်စွာဘုရားအာဟတမေဉာဏ် သဗ္ဗေညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တော်မူတယ်ဆိုရဲအဲ့ဒီဂုံလေးပေါ့တရားတော်ရဲ့ဂုံလေးသံဃာတော်ရဲ့ဂုံလေးအဲ့ဒီဂုံလေးကိုယုံကြည်တာတရားအဲ့ဒီလိုယုံကြည်မှုတရားတရားအားကောင်းစွာနဲ့ကျင့်ပွားအားထုတ်ခုတရားတွေပฏิပဒါတရားတွေကိုအားထုတ်ရဆိုရင်စိတ်ကြည်ခြင်းကိုတမာရီဉာဏ်ဉာဏ်မရနိုင်ဘူးလားဒီတမာရီတွေအားကောင်းပြီဆိုတော့ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့ဉာဏ်ဉာဏ်ကြီးမတွေ့နိုင်ဘူးလား ဒီဉာဏ်ဒီအလုံးရင့်ကျက်ပြည့်စုံရင်မညာပူညာနိဗ္ဗာန်ဖြစ်အောင်မျက်မှောက်မပြုတ်နိုင်ပြီဘူးလားလားကဲဒီတော့သရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတရားမိမိရမှာလားမြန်မြန်ရမှာလားကဲဆိုကြည့်လိုက်အရဟံတမေဉာဏ်သဗ္ဗဉာဏ်အမှန်ယုံကြည်သည်အရဟံတမေဉာဏ်သဗ္ဗဉာဏ် အမှန်ယုံကြည်သည်ဆိုကြည့်လိုက်သုံးပါးယရဏဂုံတွေမှမှန်စွာယုံကြည်သည် သုံးပါးယရဏဂုံတွေမှာမှန်စွာယုံကြည်သည် ရားတရားသံဃာဆိုတဲ့ယရဏသုံးပါးဒီသုံးပါးယရဏဘုရားရှင်ရဲ့ဂုဏ်တရားတော်ရဲ့ဂုဏ်သံဃာတော်ရဲ့ဂုဏ်ဒီဂုဏ်လေးကိုယုံကြည်တာကိုဘာလို့ခေါ်တယ်။ဒီအဲ့ဒီတရားပေါ့ခုတရားတော်ရာမြတ်စွာဘုရားဟောကြားတဲ့တရားတော်တွေဟာအခုအားထုတ်ရင်အခုကြည်ပြန်အားထုတ်ရင်အခုရနိုင်တယ်ဆိုတာကိုယုံကြည်မှုတရားတရားတွေသက်သာအကောင်းစွာနဲ့ကျူးစာမယ်အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဉာဏ်ဉာဏ်ကြီးမတွေ့နိုင်ဘူးလား။ဒီအခုမှတရားတစ်ပါးပဲရှိသေးတယ်။ ဘုန်းကြီးတို့ယောဂီများနောက်ရက်တွေကိုဆဲပြီးတော့ဒီမှာ၅ပါးဒီအကြောင်းအင်္ဂါ၅ပါးနဲ့ပြည့်စုံရင်ဉာဏ်ဉာဏ်ကြီးတရားရတယ်မပြည့်စုံရင်တရားရပါမလားဒီအဲ့ဒီ၅ပါးနဲ့ပြည့်စုံရင်လည်းတော်ပြားကနာနဲ့ခင်းတရားယူနေ့အားထုတ်ညနေတရားမရနိုင်ဘူးလားဒီညနေခင်းမှတရားယူညပိုင်းအားထုတ်နာနဲ့ခင်းမှတရားမရနိုင်ဘူးလားတရားအရနေတာလားဉာဏ်လားကဲအဲ့ဒီတရားအရဉာဏ်မှုတွေအကြောင်းအင်္ဂါဘယ်နှပါးပြည့်စုံရမလဲ ၅ပါးနဲ့ပြည့်စုံရမှာလားဆိုတော့ဟိုမှာမြတ်စွာဘုရားဟောတဲ့အချိန်မှာသိကြကြည့်လိုက်တထာဂတံဝိနာယကံလဗမာနောဆိုတာလေးပါတယ်လဗမာနောတထာတထာယတထာဂတံဝိနာယကံလဗမာနောဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတထာဂတံမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုလဗမာနောအမိယသည်ရှိတော်တဲ့မြတ်စွာဘုရားကိုအမိယမှာဘုသူအမိယမှာ ဒီတရား၅ပါးနဲ့ပြည့်စုံမယ်မြတ်စွာဘုရားကိုလည်းအမိကိုရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သို့တော်ကပြောတဲ့အတိုင်းတရားညနေတရားယူပြီးတော့ညအားထုတ်မခင်တရားရမယ်မနေ့တရားနာယူပြီးတော့နေ့လည်ခင်းအားထုတ်ညနေပိုင်းမှာဘာဖြစ်မလဲတရားရအဲ့ဒါဘုရားရှင်ကိုအမိကိုရပြီးတော့ဘုရားရှင်ရဲ့ဆုံးမလေးနဲ့အားထုတ်အောင်အခုကဘုန်းကြီးကုသောပနာရဲ့နာမီကိုရတာဆိုတော့သိတော့မလွယ်ဘူးသိတော့မလွယ်သေးဘူးဟုတ်ကဲ့မလား အဲတော့မြတ်စွာဘုရားအမိကိုရရင်ချက်ချင်းရနိုင်တဲ့တရားမြတ်စွာဘုရားကိုအမိကိုရတာမဟုတ်တဲ့အတွက်ကြိုးစားအားထုတ်ပြီးတော့အယူရပြီလားတကယ်တော့ဒီကြောင်းအင်္ဂါ၅ပါးနဲ့ပြည့်စုံရင်ခါတိုင်းဘုန်းကြီးတို့ယောဂီများကတလအားထုတ်ရင်အခု15ရက်ခါတိုင်း15ရက်အားထုတ်ရင်အခု9ရက်လောက်နဲ့တရားမရနိုင်ဘူးလားဗျာနှင်းနေလားညံ့ညံ့လားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီနေ့ရေစာဤဗရာဏိယေငိတမ္မာနာကတောပိက္ခု ဧကဝေယံတော်များကိုဖြစ်သားတို့ဖြစ်သားဤ၅ပါးကုန်သောဣမေဣဗရာဏိယင်းငေဤကြောင့်အင်္ဂါ၅ပါးတို့နှင့်သမဏဂတောပြည့်စုံသောဘိက္ခုယဟန်သည်ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတထာဂတမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလဗံမာနောအမိကိုရသည်ရှိသောသာယံညာချံခြေကာကာလ၌လူသိတော်ဆုံးမကိုနာယူရသည်ဖြစ်၍ ဘာတော်နံနဲ့အိခါကာလ၌ဝိသေသတရားတို့ကိုဒီကမိတ်တိယလက်တံဘာတံနံနဲ့အိခါကာလ၌အနုတိတော်သုံးပါကိုနာယူရသည်ဖြစ်၍သာယာညာချံအိခါကာလ၌ဝိသေသတရားတို့ကိုဒီကမိတ်တိယလက်တံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း